ဒီကနေ့တရက်တလခရစ်နှစ်2004 2005တနည်းကမ္ဘာစစ်2005ပေါ့ဆီယဘာသာဝင်များအနေနဲ့သုံးဖို့ကမ္ဘာစစ်ကမ္ဘာသားများအနေနဲ့ဒီနေ့ကနေ့ဟောင်းကနေပြီးတော့နှစ်တစ်ကူးပြောင်းတဲ့အခါပေါ့ ကုသိုလ်တရားပွားများတဲ့ပုဂ္ဂိုလ်များကတော့ကုသိုလ်တရားကြီးပွားများပြီးတော့နှစ်ပေါင်းကိုဆုတ်ဆက်ခဲ့ပြီးတော့နှစ်တည်းကိုကုသိုလ်တရားကျိုးဆိုကြတာဒီလောက်အောင်ပျော်တဲ့အပျော်မျိုးနဲ့နှစ်ဟောင်းကိုနှုတ်ဆက်ဆံပြီးတော့နှစ်တည်းကျိုးဆိုကြတာဟုတ်ဘူး ကိုယ်နှုတ်စိတ်ကုံရောလို့အထိတ်ကိုမရှိပဲနဲ့အပျော်ကျူးမှုနဲ့ပေါ့လေနှခေါင်းကိုနှုတ်စိတ်ကမျိုးမဟုတ်နှိတိကိုလည်းပဲအဲ့ဒီနည်းနဲ့ကျူးဆိုတာလည်းမဟုတ်ကိုယ်နှုတ်စိတ်ကုံရောလို့ဒီကြီးတွေမလူးကြီးရအောင်ပေါ့ဒီအကြအလားအနုသိတာတွေ လူကျူးစော်ကားဖို့စိတ်ထဲမှာကိရိတာတွေဆူပွဲဖို့မျိုးပြမျိုးမပြနိုင်တဲ့ကိရိတာတွေမျိုးစုပြဖို့ရပါတယ်ဥတီကျနဲ့2004ကမ္ဘာကြီးဟောင်းလို့ပေါ့လေဒီလိုတက်တန်းစားကုသိုလ်တရားတွေနဲ့လှုပ်ဆက်ခဲ့ပြီးတော့2005ခု နှစ်တွေကိုအဲလိုအထက်တန်းစားကုသိုလ်တရားတွေနဲ့ကြိုရဆူရတာပါလေအဲလိုကျင့်ရဆက်ကောင်းပါလေသီလအောင်ကောင်းတဲ့အကျိုးမျိုးမဟုတ်ဘူးအဝကင်းအနာကင်းအသေးကင်းနဲ့အကျိုးမျိုးနဲ့ကြိုရတာဒီလိုဝတ်သက်ဆက်ကောင်းပါလေချိန်တိုင်းမဟုတ်ဘူးလုံးဝအိပ်ပျော်ခြင်းခြံထားပြီးတော့ ကျန်တဲ့အချိန်တွေမှာစိတ်ကနေမလစိတ်တိုင်းမှာရှိသေးယူသဘောအစဉ်ထားဆိုတဲ့အတိုင်းကိုယ်ရဲ့ထင်ရှားပေါ်တဲ့အာရုံသူတို့ထင်ရှားခဲ့ပါဘောလေရှင်သာကရှိရဆိုင်ပြီးအစွမ်းမြတ်စွာရှိပြီးတော့စိတ်ကိုထိန်းချုပ်နေတာဒီရအတိညာလေးဖြစ်စီပြီးတော့သွားလို့ရှိရင်သိသိလို့ဆက်ကောင်းလာတော့ ထိန်းချုပ်မှုကဖြစ်ပေါ်တဲ့သတ်ရှင်းမှုမျိုးကတကယ်ကိုအေးချမ်းမှုကိုညီတဲ့အေးချမ်းမှုကိုပြေးဆိုင်ပါလေတော့ဒီတော့ဒီနေ့ဒီရက်တော့နှစ်တိကာလနှစ်စစ်စတရနေပါပေါ့လေဒါတိုင်းနဲ့ပုံပုံပြီးတော့ကျူစာအထုပ်ပြရရှိဥစွာခွင့်ရတိုက်တွန်းထားပါတယ်တိုက်တွန်းပါတယ် အမျိုးသားတွေကတော့ယောဂီအဖြစ်နဲ့ရှင်ယဟန်ရကတော့အပ္ပဇိကရှင်ယဟန်အဖြစ်နဲ့ပါဟုတ်ယောဂီဆိုတာဘာဝနာယယုတ်တပယုတ်တတာယယောဂီဆိုတာဘာဝနာယစိတ်ဓာတ်ဖွံ့ဖြိုးအတိမှန်တွေ့ရအတွက် စိတ်ကြည်ရာဒေါသမောဟမှာကိဝေတဲ့စိတ်အစဉ်လေးတွေဟောဒီစိတ်ကနိုင်မလောက်ပါဒါကလေးဒီပထမဆုံးဒီအစာလေးပေါ်ပြီးတော့ပါလေဖြစ်စီတာဖြစ်ပေါ်ပြုလုပ်ကြတော့ဖြစ်ပေါ်လက်စကိုတိုးလောက်၊ပွားလောက် ကြီးလာအောင်ဖွာလာအောင်ညားလာအောင်ပေါ့လေအရှင်းရှင်းဆိုပြီးတော့ပြုလုပ်ပေးတာအဲဒါဘာဝနာလို့ခေါ်ရတယ်တော့စိတ်ကလေးရှင်ကျဲလာပြီဆိုလို့ရှိရင်ယုံနာအဖြစ်သေးကြောက်ကျိုးဆက်ပုံလေးကြောက်ကျိုးဆက်ဒီပုံမှာမျက်စိရဲ့သဘောပဲဆိုတာဒီပေါ့လေသူဝဒနာကြီးအရှင်းရှင်းအရှင်းရှင်းဖြစ်လာမှာတကယ်အရှိသဘောတွေကို ဆရာကပြောလို့ကြည့်တာမဟုတ်ဆရာကပြောလို့ကြည့်တာမဟုတ်အလွတ်တွေးခေါ်ပြီးတော့ကြည့်တာမျိုးမဟုတ်ခဲနဲ့အတ္တပစ္စက္ခဆိုတာကကိုယ်တိုင်မျက်မှောက်ကြည့်တာပါပါဟွန်းဆရာအဲ့ဒီလိုကြည့်အောင်လည်းပဲအခုလိုစိတ်ကြည်ပုံရအောင်အဋ္ဌဉာဏ်လေးတိုးအောင်ပေါ့လေယုတ်တပယုတ်တယုတ်တဆိုတာက ဝိရိယအစပါစာကြိုးကြိုးကအထောက်တာပေါ့ပယုတ်တာဆိုတာကဝိရိယအရှင်ညှစ်တင်သေးတာအရှင်ဆက်မပြအတုတော်ဝိရိယအရှင်ညှစ်တင်သေးတဲ့သဘောအထူးသဖြင့်အပြင်းတွေဝင်လာပြီဆိုလို့ရှိရင်အပြင်းကိုအလိုမလိုက်ဆဲနဲ့အပြင်းပေါ်မှာအတာကြီးရသွားအောင်အပြင်းကိုပြင်းကိုကျော်လွန်တဲ့အဖြစ်ပေါ့လေဝိရိယအရှင်ညှစ်သေးတာ နောက်ဆုံးနောက်ဆုံးကတော့ကိုယ်ညွန်မှန်းတဲ့ပန်းတိုင်ရောက်တဲ့အသည့်အစဉ်စဉ်အစဉ်စဉ်ပါလေဝိရိယကြီးပြည့်စင်တယ်လားအဲဒါကိုပါဠိလိုယုတ်တပါယုတ်တလို့ခေါ်ပါတယ်အဲဒီလိုအစာကျိုးကျိုးပါအထုတ်ဖို့တဆင့်တိုးရအကျင်းမှလုံးရောက်ကျိုးပါအထုတ်ဖို့အစဉ်စဉ်တိုးရညွန်မှန်းတဲ့ပန်းတိုင်ရောက်တဲ့ဒီကျိုးပါအထုတ်ဖို့တဲ့ အဲဒီအဲဒီလိုအကျိုးပါအထောက်မှုရှိတဲ့ပုဂ္ဂိုလ်ကိုပါဠိလိုယောဂီလို့ခေါ်ပါတယ်စကလုံးကတော့အများပါတော့ယဉ်ကျေးနေပါအဓိပ္ပာယ်ကမြင်နေတာယဉ်ကျေးနေတာပါသို့တော့အားထုတ်လို့ရှိရင်တော့အလိုလိုပဲယောဂီအတိတ်ပဲဟာယဉ်ကျေးသွားတာပါပဲအဲလိုအားထုတ်လို့ဝိရိယကြီးအစဉ်စဉ်ပိုင်ဆိုင်ရတာပဲ ဝိရိယပိုင်ရှင်လို့လည်းဆိုနိုင်တာပါပဲလှုပ်လို့ရမှဒီဝိရိယပိုင်နိုင်တာဖြစ်တော့မလှုပ်ခဲနဲ့တော့ဒီဝိရိယတော့မပိုင်နိုင်ဘူးဘယ်လောက်ထိရလှုပ်ရမလဲဆိုလို့ရှိရင်အချိန်ဆန္ဒထားပြီးတော့ကျန်တဲ့အချိန်တွေမှာကိုယ်ဘယ်လိုအနေထားနဲ့နေနေပေါ့လေထေရှားဖြစ်ပေါ်တဲ့အာရုံတွေထေရှားကြိုက်မှာဆွေးနွေးစွာမှတ်နိုင်ရေးအတွက်တစီအားဆိုင်ရတာ အဲဒီအဆိုင်ရရှိတဲ့ပုဂ္ဂိုလ်ကိုယောဂီလို့ခေါ်ပါတယ်။ပြီးပြင်းတဲ့ယောဂီအနေပေါ့။ဟောယောဂီဖြစ်သွားပြီဆိုလို့ရှိရင်ကိလေသာလက်မခံပယ်ခံလာပါပဲ။ကိလေသာလမ်းကြောင်းကြီးပိတ်ဆို့ပြီးတော့အမှန်ချင်းချင်းတိုင်ရှင်းတဲ့ကုသိုလ်လမ်းကြောင်းကြီးပါလေ။ပွင့်ထွက်လာတော့တာပါပဲ။ အဲဒီမှာတတိတွေလည်းပါလာပြီသမာဓိတွေလည်းပါလာပြီနောက်ပိုင်းကရှင်းရှင်းပြီးတော့ဗောလေအလေးအနေနဲ့မှတ်နေတော့အလေးခါကြီးကောင်းလာအလေးချင်းကြီးရှိလာလို့ရှိရင်အောင်နမရှိနေတဲ့ပြီးတော့သဘောပါလေးရှိလာတော့တာပါပဲအဲဒါယောဂီပါလူကြောင့်အာထုလို့ရှိရင်လူယောဂီပေါ့။ယဟအာထုလို့ရှိရင်ယဟယောဂီပေါ့။ဒါပါပဲ။အဲယဟများကတော့ အမိတမျိုးတိုးသွားပါတယ်သူကတော့ပပ္ပိတာပပ္ပိတာအမိတမျိုးတိုးသွားတယ်ကွာအဲ့ဒီအတိတ်တွေပြောပါမယ်ယုံကြည်မှုကလည်းပဲအားလည်းနေတယ်ဓမ္မနဲ့ဓမ္မဆက်ဆက်သွားအောင်မပြတ်အထုတ်လို့ရဆန္ဒကလည်းပဲကျွတ်ရမယ်ဆိုရင် အဆိုင်ဝိရိယဟာသိစိတ်ဖြစ်ကြီးဖြစ်တော့ပဲအပူကြီးပြည့်မဖြစ်တော့သိစိတ်ကြီးဆိုလို့ရှိရင်တော့အပြင်းကဝင်လာပြီးတော့စွမ်းအားမထုတ်ဆွတ်ဆုပ်တဲ့သဘောစွမ်းအားတွေကုန်ခန်းပြီးတော့ပင်မလွမ်းနေပြီးတော့ပေါ့လေလို့ကြတာမျိုးမရှိတော့ဘူးဖြက်လက်တာမျိုးလည်းမရှိတော့ဘူး တက်ကြွတာကြီးလည်းမရှိတော့ဘူးအဲ့ဒါလို့ဆိုလို့ရှိရင်တော့ပေါ်တိုင်းအာယုံမလွတ်တတ်မှတ်နိုင်ရေးဟာဝိရိယကကြွညံသွားတော့အဲ့ဒီပုဂ္ဂိုလ်ကိုတော့ယောဂီရှင်နဲ့မှမတွေ့ပါဘူးဝိရိယထင်ရှားအောင်ပြုပါမှဒီဝိရိယကိုပိုင်လာပဲစက္ကန့်တိုင်းမလားမှတ်နိုင်အောင်ပေါ့လေ အဆိုင်ဝိရရှိမှာပေါ်တိုင်းအာယုကြီးစိတ်ရောက်ရောက်သွားအောင်လို့တွန်းအားတစ်စီရှိနေပါစိတ်တွန်းအားဟာကိုယ်ပိုင်းလာနေပါကိုယ်ပိုင်တွန်းအားရှိနေပါတယ်ဒါမှအယုတ်ကြီးပါဟိုကြီးဒီကြီးဟိုငယ်ကြီးငယ်ဟိုတွေးဒီတွေးတော်တယ်လာတဲ့ခါမှလည်းပဲကျမကြီးလမ်းလျှောက်သလိုအင်းအတိုင်းကအကွေးအစလှုပ်ရှားတွေမှာလည်းပဲလူမှလည်းဖြေးတာက မရှိတာမျိုးစသည်ပေါ့လေအဲဒီလိုမယုံမသိရှိနေလို့ရှိရင်တော့သလားအာထုနလားအာထုဘာမှရှိကြမှာမဟုတ်ပါဘူးဒီပရိစ္ဆာလုံးရဲ့အကျိုးသွားကိုကောင်းကောင်းသိနာလည်ပြီးတော့ယုံယုံကြည်ကြည်နဲ့ပရိစ္ဆာကျိုးရလို့တဲ့ဆန္ဒပြင်းပြပြီးတော့ပြင်းပြသူဟာသာကောဏအပူရိယအဆိုင်ကို နှိုးကြတက်ကြွမှုမျိုးရှိပါတယ်။ဒါမှယောဂီကြည့်တာပါတယ်။အဲ့ဒါမှစံပြယောဂီကိုဆိုနိုင်ပါတယ်။သို့မဟုတ်လို့ရှိရင်တော့ဟန်ပြယောဂီလောက်ဟန်ပြယောဂီကတော့အထုံကြီးအကျိုးကိုခံစားရအောင်ပါ။အဲ့ဒါတတိထားရဖို့ပဲ။အခုတလားရှိပါပါပြီ။တလားကုန်သွားပြီ။နောက်တလားကျန်နေသေးတယ်တော့။နောက်တလားမှာမှဘာမှမဆူကြဘူးဆိုလို့ရှိရင်တော့လာရတာဘာမှသိသိကြည့်ကြည့်ရှိမှာမဟုတ်ပါဘူး။ မနေ့ကဝိသုကြောင့်မှာပါတဲ့အမျိုးသားလေးဟာသူ့ဆရာရဲ့ဟာကဘုရားမြတ်စွာသာသနာ့ဘောင်ခါကိုဝင်ရောက်ပါတဲ့ရှင်ရဟန်းလောက်ပါဆိုပပ္ပချက်တိပပ္ပချာဟိဆိုပပ္ပချက်တိဆိုတာရှင်ဟန်းအဖြစ်ခိုင်တော့ငုံနေတဲ့အတိတ်ပဲမနေ့ကတော့ခေါ်လိုက်ပါဘူး လူမှုကိစ္စအဝါဝါတွေကိုဆွန့်ထားခဲ့ပြီးတော့ဆင်းရဲခြင်းအကြောင်းကိလေသာတွေကိုအမြန်ဆုံးပေါ်နေနှိမ်နင်းပူရွေချက်နဲ့ပရိကိလေသာအပူကြီးအကျဉ်းထန်ရင်းတရာဌာနသင်္ကန်းရောက်မှအတွင်တစ်မျိုးနဲ့ကပ်ရောက်နေထိုင်သည်တဲ့။ဒါကတတိယသဘောပါ။ နံသဘောကတော့ပပ္ပဇိတပပ္ပဇိတတယောက်နေထိုင်သူလို့အဓိပ္ပာယ်ရပါတယ်ဟုတ်ဒီတော့အတွင်းသာဆောင်ထားပြီးတော့ရွေးချယ်ရောက်အောင်မလုပ်ဖဲနဲ့ပါလေခိုးသွားဒီသွားလန်တလာပြီးတော့လကအချိန်ကုန်နေမယ်ဆိုလို့ရှိရင်အတွင်းဆောင်ရဟန်းလည်းဖြစ်ပါပါပဲအကျင့်ဆောင်ရဟန်းတော့ဖြစ်ပါဘူး အကျင့်မဆောင်ဘူးဆိုလို့ရှိရင်ဒီရချက်လည်းမမြောက်ပါဘူး။ဒါကလည်းပဲအကျင့်မဆောင်ဘူးမဆောင်ဘဲနဲ့ဒီတိုင်းနေတယ်ဆိုလို့ရှိရင်ဒုက္ခမှလွတ်မြောက်လို့ရဲ့ဒီရချက်လည်းမပါဘူးလို့ဆိုလိုရရောက်တယ်။ဒီတော့ရှင်ရဟန်းများအဲ့လိုအနေထားရှိရအောင်လို့ဒါကဘယ်လိုနည်းနဲ့ဖြစ်ဖြစ်ရှင်ရမောင်ရောက်လာပြီဆိုလို့ရှိရင်အတိညာရှိတဲ့အခါမျိုးမှာရှင်ရစိတ်ခံရတာဟာ ဒီလိုကိလေသာတွေကိုခွာထုတ်ဖို့ပြင်ထုတ်ဖို့ပယ်ဖို့ရာအတွက်ခိုင်ရတာပဲဆိုတဲ့အတိစိတ်ဓာတ်နဲ့ကြိုးစားအားထုတ်လို့ရှိရင်တင့်တော်တဲ့အကျင့်ကိုကျင့်နိုင်တော့ပြီးသားတဲ့ပပိစိတအစီရင်ဝင်တော့တာပါပဲဒီပပိစိတအစီရင်ဝင်ဖို့ကတော့အကျင့်ဆောင်ပါကအဲ့ဒါဒီနေ့ရှင်းလင်းသင်ပြပါမယ် ကိုယ်ကကိလေသာတွေခွာထုတ်ရေးမှာပယ်ရှားရေးမှာပေါ့လေနီးပြတဲ့ဆရာကြီးလိုပါတဲ့ဆရာကောင်းတွေသဘောတရားတွေကိုကြောပြဆိုင်တဲ့အဲဆရာကြီးပြီးတော့အရှိုးကြနေတတ်ထိုင်တတ်အောင်အနိကဒီကြီးကျင့်ရကို အဲရှောင်တင်တာရှောင်ဖို့လိုက်နာတင်တာလိုက်နာဖို့ပေါ့လေဆုံးပါတဲ့ဥပ္ပဒေဆရာပေါ့ဝိနည်းတော်ဆရာဝိနည်းတော်ဆရာဒါလည်းလိုပါတယ်တော့ပြီးတော့သာသနာပေါရောက်လာပြီဆိုလို့ရှိရင်သာသနာမှာသာသနာဝန်ဆောင်တူမွေးဖွားပြနေတာပဲတောင်းခံပြီးတော့ ရှင်ရပြုပြီးတဲ့ဥပ္ပဒေဆရာမှာသိတောင်းရှိပါတယ်။ဒါလည်းဆိုထားတာမွေးခြင်းကကလေးကိုဆောက်ရှောက်မယ်။သာသနာ့ဘောင်ရောက်လာတဲ့ပုဂ္ဂိုလ်ဘယ်လောက်ပဲအသေးကြီးကြီးသာသနာကိစ္စတွေနားမလည်သာသနာအာရှင်းလုံးရေးကိစ္စတွေလည်းပဲမသိသေးတော့အနိကပ်ပေါ်တယ်လူမမယ်ကလေးကိုဆောက်ရှောက်ပြီးဆောက်ရှောက်ဖို့ဆိုထားပါတယ်။ဒါပေမဲ့အခုဖြစ်တော့အဲ့ဒါကြီးကတော့အားနေတော့ပါပြီ။ ဝိသေဆရာကောင်းပြီလို့တပည့်တွေကငါးပါးမပြည့်သေးခင်ပေါ့လေဟိုလျှောက်လေဒီလျှောက်လေနဲ့ပေါ့လေအနှံ့လျှောက်လေလေဒီလိုလို့ရှိရင်လည်းအတိတ်ကမရှိဘူးဒီမှာဒီတော့ခါယူထားတဲ့ရဟဟောကအတိတ်ကမရှိပါဘူးကလေးတွေမွေးစားပြီးတော့ကလေးကောင်းလေးတွေတာကောင်းလေးကောင်းလေးတွေဖြစ်ဖို့ရတယ်ဆိုပြီးပါတာဝန်ရှိရှိနဲ့ပေါ့လေပညာသင်ပေးတယ်လို့ ကိစ္စကိစ္စကောင်းတဲ့တာကောင်းလေးတွေဖြစ်ဖို့လည်းပဲဆောက်ရှောက်ပေးဖို့လိုပါတယ်။မွေးပြီးပြစ်ပါလို့ရှိရင်တာကောင်းမျိုးတော့ဖြစ်နိုင်ပါမလား။ရနိုင်ပါမလား။မွေးရကြမလောက်ပါဘူး။ပူရှာမွေးရတဲ့အနေတော့အတိပ္ပယ်ရှိတဲ့မွေးရတဲ့အနေရောက်တော့ပါပါလေ။ဒါလိုပါပဲသာသနာပေါ်မှာရှင်ဟောင်းကြီးရောက်လာပြီဆိုလို့ရှိရင်ဥပ္ပဒေဆရာတိတ်ကြီးရှိပါတယ်။ဟုတ်အချိုးလေးကြနေတော့ထိုင်တော့ ကိုနိရှိကနေကြောက်ကြဖို့အသိအရေးကြီးပါတယ်။ဟွန်းထိတ်တိတ်လေးကိုအရေးကြီးပါတယ်တော့ပါ။အဲ့လိုဆရာကောင်းရှိရတဲ့နဲ့ဆရာကောင်းကြီးကကြာကြာမနေပဲနဲ့ကိုသွားခြင်းပြီးသွားခြင်းဆိုလို့ရှိရင်လည်းဥပ္ပဒေဆရာလုပ်ပြီးတော့အဆုံးမကောင်မရဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကရာကောင်းဖြစ်နေမှာဘူး။ပြီးတော့စိတ်နဲ့စိတ်ထားပြီးကြည့်ကြည့်တဲ့ဆရာမရှိပါဘူးဆိုလို့ရှိရင်လည်းဒါလည်းပဲကောင်းခြင်းချမ်းသာရောက်ရှိရေးအတွက်အဲ จิตนี้อุปาပေါ့จิตนี้อุปาလိုက်နေတဲ့အမှန်မရတော့လည်းပဲကိုယ်စိတ်ကိုပြုပြင်ရမလွယ်ပါဘူးဒီလိုပဲမြဲဆောက်ပြီးတိုင်းပဲအချိန်ကုန်ပြီးတော့ဒီလိုလည်းပြီးသွားတာများပါတယ်အဲ့ဒီလိုရှင်ဟာမျိုးကတော့ဘာမှရှိလို့ပဲမရှိပါဘူးဝိနည်းဘေးချိန်ထားပြီးတော့ရှင်လုံနေတဲ့ခကြီးတွေဆန့်ပေါ်နေတာလားဖြစ်ပါပါတော့ အဲ့ဒါသတိထားရဖို့သိရေးရှိတယ်ဘုရားမြတ်စွာသာသနာ့ဘုံမှာရောက်ဖြစ်တဲ့အခြင်းဖြစ်ခုနအမျိုးသားလေးဆရာကြီးကညှက်ပြီးတော့သင်ကြားပါဘူးအဘိဓမ္မိကဆရာကတော့သဘာဝတရားနဲ့အထူးသဖြင့်စိတ်နေစိတ်ထားရေး ဘယ်လိုကြည့်ရင်ပြီးတော့နေထိုင်ရတယ်ဆိုတာပေါ့လေ။ဒါသင်ကြားလိုက်မယ်။ဝိနည်းတို့ဝိနည်းဆောင်ဥပ္ပဒေဆရာလည်းပဲသူထံလာတဲ့အခါမှာဝိနည်းနဲ့ဆက်တဲ့မိတာများတာတွေလိုက်လာမယ့်ဆက်တွေကြုံနေလိမ့်မယ်။ဒီဟာဆိုတာဟာဘယ်လိုကောင်းပြောကောင်းတဲ့အရာတွေရောရှောင်ရတယ်။ဒါတွေမလုပ်နဲ့ဆိုမလုပ်ခိုင်းနေဒါတွေပြောနေဆိုမပြောပဲနေစသည်ပါလို့ ဒီထဲမှာလည်းပဲတိတိနဲ့အချက်တွေနေကုန်နေလဲထုတ်လိုက်မယ်ခုနတဘာဝတရားတွေကိုသင်ပြတဲ့ဆရာကလေးလက်တဲ့တဘာဝတွေနေကုန်နေထုတ်ထုတ်ပြီးတော့ဖြည့်ရှင်းပြတယ်လို့ပြောလို့ဝိနည်းဆရာကလည်းပဲဖြည့်ရှင်းပြတယ်နော်ဒီလိုပြည့်လို့ရတဲ့သဘောကတော့ကလေးမွေးပြီးတော့ပြစ်ထားတာမဟုတ်ဘူးဆိုတာကိုပြချင်လို့သာသနာ့ဘောင်မှာ သင်္ကပ္ပသာပြီးရောဆိုပြီးတော့ဒီလိုမဟုတ်ဘူးဟွန်းပပတိကပိဋကစေခြင်းနဲ့အနေနဲ့ပြည့်စုံတဲ့သဘောပါပဲအသွင်ဆောင်တက်တက်မဖြစ်စေခြင်းတော့ကအကျင့်ဆောင်ဖြစ်တော့ဟွန်းအကျင့်တွေဆောင်ပြီးတော့ဘဝသစ္စာပါလာတဲ့စိတ်ဓာတ်တွေကိုခွာထုတ်ပယ်ထုတ်အောင်နိုင်တဲ့အနေအထားရောက်တဲ့ရှိကျိုးစားစီခြင်းလို့ဆရာနှစ်ပါးပါလို့ သူ့ကိုပြတ်ပြီးတော့တင်ကြပါတယ်။ဒါနဲ့ဆက်ပြီးတော့ဘုရားလက်ထက်တော်ကာလကဗြဟ္မဏသာရိတယောက်ပေါ်ဒီပပိတိကတယောက်ပရိပါဇကခေါ်တော့ပရိပါဇကဆိုတာပပိတိကနဲ့ဆိုသားလေးနဲ့နဲ့ဆွဲတာပါအဲ့ဒီတော့သူသူပါပဲအဲလူကိစ္စကိုစွန့်ထားပြီးတော့သင်္ကန်းကြောင့်ကပ်ရောက်နေဆိုင်သူလို့ ဆရာသာသနာကအဖြစ်ဘက်ကပုဂ္ဂိုလ်တွေကပြိပါဒိကလို့သုံးပါတယ်ဘုရားသာသနာမှာတော့အဲ့ဒီလိုအတုံးဆုံးမရှိပါဘူးပပ္ပစီကလို့သုံးပါတယ်ဟောရှိကအတုံးဆုံးလေးနဲ့လည်းကွဲတယ်ဒီတော့သရတရဗြဟ္မဏတယောက်ကပြိပါဒိကကြီးခံယူပြီးတော့ရသော်ဘုရားထာမောရောက်ရှိပြီးတော့ရှင်ကြီးကောဓမာတဲ့ ဒီကိုယ်တော်ရဲ့တပည့်တွေကိုပပိစိတာပပိစိတာလို့တုံးထုံးပါတယ်ကျုပ်လည်းပဲပပိစိတာပါပဲပေါ့ပရိပါယကဆိုတဲ့ပပိစိတာပါပဲကျုပ်ကိုလည်းပဲပပိစိတာလို့ခေါ်ကြည့်နေပါရဲ့အတိမပြည့်နေပါလေဟုတ်ကိုရှိတဲ့ပုဂ္ဂိုလ်အတိမပြည့်ခါရဲဆိုရင်ဂုံတရားဆိုတဲ့အနေနဲ့ဒီလိုတွေးစားတာသူပါတယ် ပြောဗုဒ္ဓမြတ်စွာကဒီလိုပဋိကိတအသွင်ဆောင်ထားရုံရနဲ့ညာကပဋိကိတလို့အတိမမပြုနိုင်ပါဘူးတဲ့ဇာတောသမောဟစိတ်ကြီးကြီးတွေကိုခွာထုတ်နိုင်မှသာခွာထုတ်သူသူသာပဋိကိတလို့အတိမပြုပါတယ်ဆက်ဆောက်ဆရာကအဲ့ဒီလိုမျိုးကြားလိုက်ပါတယ် ဒီတော့ရသော်ဆရာအလိုတော်ကြဖို့ရအတွက်ဘုရားရဲ့ကားတော်ပြီးပြီအသွင်ဆောင်တက်တဲ့နေရာတော့အပြင်ကပရိပါတိကကြီးနဲ့ဘာမှမထူးဘူးဆိုတာဘာလို့ဆိုအတိတ်ပဲကြပါတယ်ထူးဖို့ဆိုတာကတော့ကောင်းကျိုးချမ်းသာရရှိခြင်းအတွက်တိကျတဲ့ဉာဏ်ကြချက်ကိုယ်လုံးအကျိုးကြရေးအတွက်သတ်မှတ်တဲ့ဤကံအတိုင်းပါပဲ လိုက်လာမယ်ဆိုတဲ့အဓိပ္ပာယ်ပေါ့လာပြပါတယ်ဆိုမှအဲ့ဒါမှပဋိသီတာရှင်ဝဲပါတယ်ရသော်ဆရာအလိုတော်ကတော့ပပ္ပကျယမတလောမလာသစ္စမပပ္ပစီတော်တေဟုတ်စစ်တိလို့ပြကြထားပါတယ်အတလောမိမိဤဝါမိမိသန္တာ၌မလာဇဂတောတမောဟ စိတ်အညီအကျေးကိုမြင်ရဖို့ကိုဒီရဲ့စိတ်ဆိုတာရာဂကြီးဝင်နေတဲ့ဒီစိတ်ဟာမြင်ရနေတာမြစ်ပတ်နေတာဒေါသတွေဝင်နေလို့ရှိရင်လည်းစိတ်ဟာမြင်ရနေတာမြစ်ပတ်နေတာမတိနာမလဲမိုင်မဲမှုတွေဝင်နေကြတယ်ဝင်နေကြလို့ရှိရင်လည်းစိတ်ကမြင်ရနေတာသူ့မှာရှင်းရှင်းမရှိဘူးတရားတွေပြီးတော့ရိုင်းဆိုင်ကြံတာပူလောင်ဆက်ဆုပ်เสียအနေမျိုးဖြစ်တယ်ပဲဆောင်တော့နေတာပဲ သတိဝိပဿနာမှာရှိနေတဲ့စိတ်အငြိချင်းစိတ်ဉာဏ်ဖို့ကိုတဲ့ပပ္ပစေယပပ္ပစေယထွက်ပါစေလေဟောနှင်ထုတ်လေပြေထုတ်လေပြေထုတ်လေရတာဒီလာကျင့်ကြည့်ပြီးတော့အကျံသာဝိတိကမစီတာကြီးပြေထုတ်ရတယ်မကြည့်ရင်သူတို့လက်ခံဆရာရောက်တယ်ပြီးတော့ဝိရတတိသမာဓိဟောလေ ကိုယ်ရဲ့စိတ်ရောကိုယ်ရဲ့အာယုမလို့တားမှတ်နိုင်လို့ရတစီအားဆိုင်နေရတာအပူကြီးအားဆိုင်နေရတာအားဆိုင်လို့ရှိရင်တတိလက်ဖြစ်လာတမာတိလက်ဖြစ်လာတာပါပဲဝိရိယတတိတမာတိတမာတိခန္ဓာတရားနဲ့ပရိယုခန္ဓာသိရတာလေမရှိမှလို့ရှိရင်ဖြစ်ခွင့်ရှိနေတဲ့ပရိယုဌာနာသိရတာအရေးကြီးတွေကိုခွာထုတ်ပယ်ထုတ်နေတာပဲ။ မြင်ထုတ်နေတာပဲအဲ့ဒါနောက်အဋ္ဌဉာဏ်ကြီးဖြစ်လာတဲ့ခါကျဥပဒနာခိုက်တာမှာအချိန်ပိုင်းမျိုးအပြတ်ရှိပြီးတော့ပြထုတ်တယ်။အရိယပညာကြီးဖြစ်တဲ့ခါကျတော့အချိန်ကြီးဣရိကာကြီးခါရအကြီးတိုင်းပြန်လမ်းရှိပြထုတ်တာ။အဲ့လိုပြထုတ်လေတဲ့။နှင်ထုတ်လေတဲ့စရတိဖြစ်နေရတယ်။ဟုတ် တတ္တမပပ္ပစီလိုရေဝစတိတတ္တမထို့ရောက်တတ္တမထို့လိုမိမိရဲ့တဏ္ဍာမှာဒီတတ္တမဒီပညာသိက္ခာသုံးရမကျင်ဘူးဆိုလို့ရှိရင်ဖြစ်နိုင်တဲ့ဖြစ်ခွင့်ရှိတဲ့အကျမ်းအလားနဲ့ကိလေသာအရေးကြီးကိုသိက္ခာသုံးရနဲ့ပယ်ထုတ်နှင်ထုတ်ခွာထုတ်တတ်သောကြောင့်ပပ္ပစီလိုရေဝစတိ ပပ္ပတိကလို့ဆိုရပါတယ်ဒီလိုပပ္ပတိကအသေးကိုမြတ်စွာဘုရားကိုယ်တိုင်ဖော်ထုတ်ထားတော်မူခဲ့ပါတယ်ဒီတော့ဓမ္မပပ္ပတိကနှစ်ပိုင်းခွဲပါပါပြီမနေ့ကပြောခဲ့တဲ့ပပ္ပတိကကတော့ဒီလူပိဿတွေကို လုံးဝသွန်ထားခဲ့ပြီးတော့ရှင်းရှင်းအကြောင်းကိလေသာတွေကိုကိလေသာအပူတွေကိုငြိမ့်တတ်ဖို့ရာအတွက်အဲ့ဒီအပူတွေကျင့်တာငြိမ့်တတ်ရာဌာနသင်္ကန်းကြောင့်ပါဆိုင်သွန်းတဲ့ဝဝပြီးတော့အသွင်ဆောင်ရှင်ရဟကတစ်မျိုးဖြစ်သွားပါလိမ့်။ညဉ့်ညက်တဲ့အသွင်ဆောင်တဲ့ရှင်ရတစ်မျိုးဖြစ်သွားပါ အသွင်ဆောင်စားရုံနဲ့ကတော့ခုနစောစောကပြောခဲ့တဲ့ကိလေသာတွေကနည်းနည်းလေးမှမရွေ့ပါဘူးနည်းနည်းလေးမှမခွာပါဘူးကျင့်ပါမှကိလေသာတွေအစီအစီခွာပေးတာကျင့်နိုင်လေလေခွာကြတော့လေခွာသွားလေဒါကျင့်ပါမှဒီဟာကြီးခွာထုတ်လို့ဖြင့်ထုတ်လို့ဖြစ်တာဟုတ်လို့ကျင့်လည်းကျင့်ရပါတယ် ဒီပင်ဆောင်ထားလို့ရှိရင်တော့ဒီကျင့်ကြည့်ရတော့မယ်ဆိုတာပေါ့လေအတိတ်စိတ်ကရှိပြီးတော့ဆရာနှစ်ပါးကတပါးကဓမ္မလမ်းကြောင်းပြတယ်အခြားတစ်ပါးကဝိနည်းလမ်းကြောင်းပြတယ်တပည့်ကောင်းကြီးဖြစ်စီခြင်းနဲ့အခုကလာအဲ့လိုဆရာကောင်းတွေကြားထဲမှာနေရတဲ့ပုဂ္ဂိုလ်တွေကံကောင်းတယ်လို့ပြောမှာပါပဲအပင်ဆောင်ထားတယ်အကျင့်ဆောင်ပြီးတော့ဘုရားအလိုတော်ကြပရိသတ်အစစ်လေးဖြစ်စီခြင်းလို့ဆောင်ရတာပါ ဒါသိရည်ရှိပါတယ်တမန်ဆရာလုပ်တဲ့ပုဂ္ဂိုလ်များလည်းပဲတပည့်မွေးထားပြီးတော့ဒီတိုင်းအတွေ့အကြုံတက်တဲ့နဲ့ဘာမှမဆုံးပါဘူးဆိုရင်သာသနာ့ဘောင်မှာဘုရားမြတ်စွာသာသနာမှာပိုးရှံရှင်ဟန်ဖြစ်တော့တာပဲတရားဓမ္မတွေစုတန်းတဲ့ပစ္စည်းတွေပါခံယူပြီးတော့အလုတ်လက်လက်ရှင်ဟန်ဖြစ်တော့တာပါပဲသာသနာဘောင်မှာအဲ့ဒီလိုအလုတ်လက်မဲ့ပိုးရှံနေဖြစ်နေလို့ရှိရင် သာသနာညှဉ်းနှွမ်းတာလည်းရှိပါတယ်။ဘာမှသာသနာအပြည့်မရှိပါဘူး။ဒီတော့ဒီနေ့ဘဝဟာအသွင်ဆောင်တက်တက်လားဆိုတာပေါ့လေ။အဲ့ဒီအနေထားပြီးမရောက်ရအောင်ဓမ္မလမ်းကြောင်းပြတဲ့ဆရာကြီး၊ဝိနည်းလမ်းကြောင်းပြတဲ့ဆရာကြီးသိလိုအပ်တယ်ဆိုတာအမြင်ရှိဖို့ပဲ။အဲ့ဒီလိုဆရာကြီးကြားထဲမှာ ညပ်ပြီးတော့နေရလို့ရှိရင်လောကသဘောနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ကျင့်ကြတယ်လို့ဆိုရပြီလားလို့ကြက်မှတ်ပြီးတော့အရှင်သာမြင့်တင်ခါရယ်ကြက်မှတ်ခါရယ်ပုဂ္ဂိုလ်ဖြစ်မှာပါပဲကံကောင်းတယ်လို့ဆိုရပါပါပဲဒီမှာအဲ့လိုဖြစ်ဖို့အတွက်သိရေးရှိတယ်ဆိုတာပါလေဆရာသိရေးရှိတယ်ဆိုတာအနားနဲ့ထားဖို့ပါပဲအဲ့ဒါလို့ဆိုလို့ရှိရင်ကြီးညိုဝဲဆောင်တဲ့ရွေချက်နဲ့ ဝင်လာတဲ့အရှင်ဆောင်ယဟန်လည်းဖြစ်တယ်။ရေကျက်ကြောင့်အထုတ်တော့အကျင့်ဆောင်ယဟန်လည်းဖြစ်တယ်။အဲဒီလိုဆိုလို့ရှိရင်တော့ကိုရှာရှင်ယဟန်မဟုတ်တော့ဘူး။ဒကာကမတွေလူသားနဲ့ပြည်ရှိစားသုံးပြီးတော့အလုတ်လက်မဲ့ဝန်တမဟုတ်တော့ဘူး။ဝန်စည်းမဟုတ်တော့ဘူး။အဲသာသနာဝန်ကြီးမဟုတ်တော့ဘူးသာသနာဝန်သားအစီဖြစ်ကြည်အဲလိုဖြစ်ဖို့အတွက်ရှင်ဟန်များ သိတတိပြုကိုခေါ်ပါတယ်အခုကာလဆရာထာမှာ၅ဝါအထိဝိနည်းရှင်ကြပြီးတော့၅ဝါပြည့်မှဟိုဒီဒီတော့ရတာမျိုးဒီလိုမဟုတ်ခဲနဲ့၅ဝါပြည့်ရင်ဝိနည်းလည်းမသိဝိနည်းလည်းမတတ်လျှောက်ပြီးတော့သွားနေတာကတော့ အဲ့ဒီရဟဘဝရဲ့အသေးပဲမရှိပါဘူးအဲ့ဒါဒီတိကျကိုသိရေးကြည့်ပါလေဒီမှာကတော့ဝိနည်းတတ်တဲ့ပုဂ္ဂိုလ်တွေကဝိနည်းနားလည်တဲ့ပုဂ္ဂိုလ်တွေကလက်ခံပါတယ်ကွာဒါပဲလို့ရှုပုဂ္ဂိုလ်တွေကြတော့လည်းပဲတတ္တတရားခေါ်တော့ဒီရောက်ပါပဲဝိနည်းတင်ကြတယ်ဆိုပြီးတော့လေအဲ့ဒီလိုနဲ့ရှော့သေးနဲ့လက်ခံထားတယ်ရှိပါတယ်ကွာအထုလို့မှသတ်မှတ်ထားတဲ့ရည်ပြည့်တဲ့အသည့်ဘာမှမထူးကြဘူးဆိုလို့ရှိရင်တော့ ကိုယ့်အကူနားလည်ပြီးတော့ပေါ့လေရှင်းတော်တဲ့နေရာတွားကြဖို့ရှိရပါပဲဒီနေ့တော့ဒါပဲ